အရောတက္ကရာ2543ခုနှစ်လူတို့ဩဟာကောဇာတက္ကရာ1362ခုနှစ်ဥရုကိမန္တຫນွေလရာတိတကုလဇံ9ရက်ပင်းကြံအကျိုနေယနေ့ရွှေမင်းဝန်သာသနာရိပ်သာတို့မဟာတိပဋ္ဌာန်ဝိပဿနာတရားရှုပွားအားထုတ်ဖို့ရောက်လာကြရဲ့ အလုံးယောဂီသူတော်စင်များကိုဘုန်းကြီးဒီနေ့ဓမ္မဒါနတရားအလူပေးဝေမှာကတော့ဝိပဿနာဆိုတာဆိုတဲ့တရားကိုဘုန်းကြီးဟောကြားပေးဖို့ပါ။ဘာကြောင့်လဲဆိုတော့ယနေ့ကမ္မထံတရားအားထုတ်နေကြတဲ့ပုဂ္ဂိုလ်များဟာဘယ်ဟာသမထဘာဝနာဘယ်ဟာဝိပဿနာဘာဝနာလို့နားမလည်ကြပဲဖြစ်နေပါလေ။ မိမိတို့အားထုတ်နေတဲ့သမထလမ်းစဉ်ကိုပဲဝိပဿနာလိုလည်းပဲအထင်ရောက်တဲ့ပုဂ္ဂိုလ်ကရောက်နေကြတယ်တကယ်ဝိပဿနာစစ်စစ်အားထုတ်နေတဲ့ပုဂ္ဂိုလ်တွေကိုလည်းအဲ့ဒါသမထတွေပါကွာလို့ဒီလိုပြောဆိုနေတဲ့ပုဂ္ဂိုလ်တွေကလည်းပြောဆိုကြတယ်ဒါကြောင့်သမထနဲ့ဝိပဿနာကွယ်ကွယ်ပြားပြားနားလည်ဖို့နဲ့ဝိပဿနာ ကွယ်ကွယ်ပြားပြားနားလည်ဖို့ရမလိုပေဘူးလားသိကိုလူအပ်ပါတယ်ဒါကြောင့်ယနေ့ဝိပဿနာဆိုတာဆိုတဲ့တရားကိုဘုန်းကြီးဟောကြားပေးมาဖြစ်ပါတယ်ဒါတော့တရားရှင်ကိုရောမြတ်ကြီးဟာသူ့ရဲ့သာသနာမှာလမ်းစဉ်၃မျိုးချမှတ်ခဲ့ပါတယ်ဒါနဆိုတဲ့လမ်းစဉ်သီလဆိုတဲ့လမ်းစဉ်ဘာဝနာဆိုတဲ့လမ်းစဉ် လမ်းစဉ်ဘယ်နှမျိုးလဲလမ်းစဉ်၃မျိုးဘုန်းကြီးကမေးလိုက်ရင်ကြဲကြဲလေးဖြေပေးလိုက်ကြဒါမှဘုန်းကြီးဟောရတာလည်းအားရှိတယ်လမ်းစဉ်ဘယ်နှမျိုးပါလိမ့်မယ်လမ်းစဉ်၃မျိုးဒါနဆိုတဲ့လမ်းစဉ်ကိုတော့ချမ်းသာရေးလမ်းစဉ်နဲ့ပါလမ်းစဉ်မှာလိမ့်မလဲသီလတရားကတော့ဖြင့် ကျမ်းမာရေးလမ်းစဉ်သီလကဗလမ်းစဉ်လေဘာဝနာတရားကတော့လွတ်မြောက်ရေးလမ်းစဉ်ဗလမ်းစဉ်လေဒီလွတ်မြောက်ရေးလမ်းစဉ်ယနေ့ဒါနကောင်းမှုတွေပြုနေကြတယ်ရှင်မင်းဝန်သာသနာရိပ်တံမှာလာရောက်ပြီးတော့ပညာအချိန်ခါကာလမှာတတိပဌာဝိပဿနာတရားအားထုတ်လျက်ရှိကြတဲ့ယောဂီပေါင်း900ကျော်ခန့်ကို အာယုဇွမ်းနေနေဇွမ်းနေညနေအဖျော်ယမကာရီစသည်လှူဒန်းပြီးတော့နေကြတာပြီဟာဖြစ်လျက်ဘဝတန်တရာမှာချမ်းသာတဲ့အကျိုးတရားတွေရမယ်။ဒါကြောင့်ဒါနတရားဟာချမ်းသာရေးလမ်းစဉ်တဲ့ဒါနတရားဟာဗလန်းစဉ်နဲ့လေချမ်းသာရေးလမ်းစဉ်ချမ်းသာခြင်းတဲ့ပုဂ္ဂိုလ်တိုင်းဘဝတိုင်းဘဝတိုင်း လူအထက်တန်းကြပြီးတော့ချမ်းသာခြင်းတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီလမ်းစဉ်ကိုဒါနာခေါင်းမှုပြုပါနောက်သီလတရားဆိုတာကတော့သူ့သက်တချင်းစသည်ကိုရှောင်ကျင်တာအဲလိုသူ့သက်တချင်းစသည်ကိုရှောင်ကျင်တာဖြစ်တဲ့အတွင်သူကဖြစ်နေရဘဝတန္တရာမှာအနာယောဂကင်းပြီးတော့ကျမ်းမာအသက်ရှိတယ်ဒါကြောင့်သီလတရားဟာကျမ်းမာရေးလမ်းစဉ်သီလတရားဟာဘာလမ်းစဉ်လဲ အေးဒါကြောင့်ဖြစ်လျက်ဘဝမှာအနာရောဂါကင်းပြီးတော့ကျမ်းမာကျင်တဲ့ပုဂ္ဂိုလ်များသီလကို စင်ကြယ်စွာစောင့်ထိန်ပါသီလကုသိုလ်ကိုစောင့်ပါနောက်ဘာဝနာဟာလွတ်မြောက်ရေးလမ်းစဉ်သို့တော့ဒီဘာဝနာမှာနှစ်မျိုးရှိပါတယ်သမထဘာဝနာဝိပဿနာဘာဝနာဘယ်နှမျိုးလဲလဲနှစ်မျိုးရှိတယ်ဒီတော့သမထဘာဝနာဆိုတာက မိမိရဲ့စိတ်ကလေးရှုရအာယုံပေါ်မှာတည်နေယုံရှုတာသမထပဲကိုယ်စိတ်ကလေးဟာဟိုရောက်ဒီရောက်ဟိုလွင့်ဒီလွင့်ဟိုပြန့်ဒီပြန့်မပြန့်တော့ဟိုအာယုံဒီအာယုံနေစီမှာပြန့်နှံ့သွားခြင်းမရှိတော့ရှုမှတ်တဲ့အာယုံလေးတစ်ခုပေါ်မှာပဲရှုစိတ်ကလေးကံပြီးတော့တည်နေအောင်သေးကြီးမဲကြီးရှုနေတာ ဒီအာယုံကိုအလွတ်မပေးဘဲနဲ့သေကြီးမဲကြီးကပ်ပြီးတော့ရှုနေတာဒီပေါ်မှာပဲစိတ်ကလေးတည်အောင်ရှုနေတာကိုတမထခေါ်တယ်။စိတ်တည်ငြိမ်ုံများလေးကို ရှုနေတာကိုဘာခေါ်တယ်လဲ။တမထတခုတည်းသောအာယုံလေးကိုသူစိုက်ရှုနေတာ။အဲတော့ဒီတမထဘာဝနာဝိပဿနာဘာဝနာနှစ်မျိုးအဲဒီနှစ်မျိုးမှာဒီဘာဝနာတရားတွေအားထုတ်ကြတဲ့အခါကဏ္ဍမှာဘုန်းကြီးတို့ တမာရီဖြစ်အောင်လို့ရှုမှတ်ပွားများအားထုတ်တာကတစ်မျိုးဝိပဿနာဉာဏ်ဖြစ်အောင်လို့ရှုမှတ်ပွားများအားထုတ်နေတာကတစ်မျိုးလို့ဒီလိုနှစ်မျိုးရှိတယ်စိုးစောကပြောခဲ့တဲ့အတိုင်းအာယုံတစ်ခုတည်းပေါ်မှာသာမိမိစိတ်လေးကပ်ပြီးတော့တည်နေအောင်ရှုနေတာကိုဘာလို့ခေါ်မလဲသမထဥပမာအားဖြင့်ပြောရလို့ရှိရင်ကတိုင်း၁၀ပါး ပထဝီကတိုင်းပထဝီမြေကတိုင်းအဘောရေကတိုင်းတေဇောမိကတိုင်းဝါယောလေကတိုင်းအစရှိတဲ့ကတိုင်းအာယုံ10မျိုးမိမိတို့ဒီမှာမိမိတို့ရဲ့ထိုင်နေတဲ့ရှေ့မှာတခါမြေကြီးကိုဝိုင်းပြီးတော့သကောလောင်းဖြစ်စေဘန်းလောင်းဖြစ်စေအဝိုင်းဝိုင်းထားပြီးတော့အဲ့ဒီအဝိုင်းထဲမှာပဲမိမိမြေပေါ်မှာပဲမိမိအာယုံလေးစိုက်ပြီးတော့တည်နေအောင်ရှုနေတာဒါမြေကတိုင်းခေါ်တယ် တခုတည်းသောအာယုံလေးပေါ်မှာစိုက်နေတာအဲ့ဒီမြေကြီးပေါ်မှာစိုက်ထားတာဘယ်မှမပြန့်စေဘူးရေတနိုင်းဆိုတာရေပြင်ကိုစိုက်ပြီးတော့ကြည့်နေတာမိမိစိတ်စဉ်ဟာဘယ်မှမသွားဘူးဒီရေပြင်ပေါ်မှာပဲရှိအဲ့ဒါရေကတိုင်းမိကတိုင်းဆိုတာမိမိရှိမှဘယောင်းတိုင်းမိဖြစ်စေတခြားမိဖြစ်စေမိတိုင်းนี่ထွန်းပြီးတော့အဲ့ဒီမိကိုပဲစိုက်ပြီးတော့ကြည့်နေတာမိမိစိတ်အာယုံဟာအဲ့ဒီမိအလင်းရောင်ပေါ်မှာပဲရှိတယ်ဒါမိကတိုင်းတခုတည်းသောအာယုံပေါ်မှာရှုနေတာ အဲလိုတဏှိအာယုံအစရှိတဲ့10မျိုးသောအာယုံတွေကို ရှုနေတာဟာတမာရီပဲဖြစ်တယ်။အဲဒါဝိပဿနာဖြစ်ပါမလားဗျာ။ဝိပဿနာမဟုတ်ဘူးတဲ့ဝိပဿနာမဟုတ်ဘူးတဲ့။နောက်ပြီးတော့ဩဒုမာတကတဲ့ဖူးဖူးရောင်တဲ့သူသေးကောင်ကြီးဝိနိလကတဲ့မင်းညိုနေတဲ့သူသေးကောင်ကြီးအစရှိတဲ့အတုပအာယုံ10မျိုးကို ရှုရင်လည်းပဲဒါသမထပဲဖြစ်တယ် တမာရိပဲဖြစ်တယ်အဲ့ဒီတမာရိပဲဖြစ်တဲ့အတွက်ကြောင့်မို့သူဟာတမထလမ်းစဉ်ပဲဝိပဿနာဟုတ်ရလားဝိပဿနာမဟုတ်ဘူးနောက်တစ်ခါဘုန်းကြီးတို့အနုတ္တိ10ပါးတွေကဗုဒ္ဓနုတ္တိဆိုတဲ့ဘုရားဂုဏ်တော်တွေကိုနှလုံးသွင်းနေတာလေအရဟံအရဟံအရဟံစသည်ပေါ့အဲဒီဂုဏ်တော်၉ပါးကိုမိမိဟာနှလုံးသွင်းပြီးတော့တခါရင်ဆင်ခြင်ပွားများနေတာ သို့မဟုတ်ပတိလေးနဲ့တစီချင်းချပြီးတော့နှလုံးသွင်းပွားများနေတာဒါဂုံတော်တွေပွားနေတာဗုဒ္ဓနုတ္တိဂုံတော်တွေဓမ္မနုတ္တိတရားတော်ရဲ့ဂုံတော်တွေဒုက္ခတအစရှိတဲ့တရားတော်ရဲ့ဂုံတော်တွေနှလုံးသွင်းဆင်ခြင်တာတန်ခါနုတ္တိသူပရိပန္နအစရှိတဲ့ကိုပါသောဂုံတော်တွေတန်ခါတော်ရဲ့ဂုံတော်တွေကိုနှလုံးသွင်းဆင်ခြင်ပြီးတော့နေတာနောက်တစ်ခါသီလနုတ္တိတဲ့မိမိရဲ့သီလ ဒီသီလဂုံကိုမိမိနှလုံးသွင်းဆင်ခြင်ပြီးတော့နေတာမိမိစောင့်ထင်းခဲ့တဲ့သီလဂုံတွေနောက်သာဂာနုတ္တိမိမိစွန့်ကြဲပေကံလှူဒန်းလာခဲ့တဲ့ဒါနဂုံတွေကိုနှလုံးသွင်းပြီးတော့ဆင်ခြင်နေတာမိမိရဲ့တခါလှူဒန်းလာခဲ့တာလေးတွေကိုတခါလဲအမှတ်ရပြီးတော့နှလုံးသွင်းနေတာဩဘယ်နေရာပဋ္ဌာနာမှာမိမိဘယ်လိုစောင့်ဝီးစောက်ခဲ့တယ်ဘယ်နေရာမှာဖျက်တဲခဲ့တယ်ဘယ်နေရာမှာထိတင်းခဲ့တယ် ဘယ်နေရာမှာတင်ကြောင်းကြီးဆောက်ခဲ့တယ်ဘယ်နေရာမှာဓမ္မယုံကြီးဆောက်ခဲ့တယ်ဘယ်နေရာမှာတန်ခါဆောင်ကြီးဆောက်ခဲ့တယ်ဘယ်နေရာမှာယောဂီကြောင်းဆောင်ဆောက်ခဲ့တယ်စသည်ပေါ့ဘယ်နေရာမှာဆွမ်းလူတွေလူတန်းခဲ့တယ်စသည်ဖြင့်မိမိရဲ့လူတန်းခဲ့တဲ့ဂုံတွေကိုပြန်ပြီးတော့ဒါနဂုံတွေကိုနှလုံးသွင်းဆင်ញင်းနေတာဒါသာကနုတ္တိနောက်ဒေဝတာနုတ္တိရဲ့နတ်တို့ရဲ့သရာသီလစတဲ့ဂုံနဲ့ဥပမာပြုပြီးတော့မိမိရဲ့သရာသီလစတဲ့ဂုံတွေကိုနှလုံးသွင်းဆင်ခြင်နေတာ ဓာတိဝတ္တနုတ္တိနောက်တကဥပတမနုတ္တိတဲ့နိဗ္ဗာန်ရဲ့ဂုံကိုနှလုံးသွင်းဆင်ခြင်တာနောက်မရဏနုတ္တိတဲ့သေခြင်းတရားနဲ့သေခြင်းအကြောင်းတွေကိုနှလုံးသွင်းဆင်ခြင်တာဒါတွေဟာဘုန်းကြီးတို့တမာရီဖြစ်တဲ့အလုပ်တွေပဲတမာရီသာဖြစ်စေတဲ့အတွက်ကြောင့်မို့သူဟာတမထလမ်းစဉ်နေပဲဝိပဿနာဟုတ်ကလားဗျာဝိပဿနာမဟုတ်ဘူးဝိပဿနာဉာဏ်လည်းမဖြစ်နိုင်ဘူးသူက နောက်ပြီးတော့ဘုန်းကြီးတို့ဒီမှာကာယကတာတတိဟံပင်ဝိညာဉ်ခြေသေးလက်သေးသွားအရေးစသည်ဖြင့်ကိုယ်ထဲမှာရှိနေတဲ့32မျိုးသောအဖို့အစုတွေကိုနှလုံးသွင်းဆင်ခြင်ပြီးတော့ရှုနေတာလည်းပဲဒါလည်းပဲတမာရီဖြစ်တဲ့အလုပ်ပဲဝိပဿနာဟုတ်ရလားဗျာမဟုတ်ဘူးသူလည်းသမထပဲနောက်ပြီးတော့ဘုန်းကြီးတို့ယောဂီများ ထွက်သက်ဝင်သက်ကိုရှုတဲ့အာနာပါနာတတိဆိုတာလည်းပဲသမထကမ္မထာပဲ သူဟာဝိတုဒ္ဓိမမှာအတိအလင်းသမထကမ္မထာမှာလို့ဖွင့်ပြီးတော့ဟောထားပါလေ။ဒါကြောင့်ဒီအာနာပါနကမ္မထာမှာတော့ဒီအာနာပါနကမ္မထာမှာတော့ဖြင့်ဝိပဿနာဉာဏ်ဖြစ်အောင်ရှုတဲ့နည်းလည်းမရှိပေဘူးလား။ရှုတဲ့နည်းလည်းရှိပါလေ။ဒါပေမဲ့လို့ဝိတုဒ္ဓိမကသူ့ကိုသမထသမာဓိကမ္မထာနဲ့မှာပြဆိုထားတဲ့အတွက်ကြောင့်ဒီမှာလည်းပဲသူ့ကိုသမာဓိကမ္မထာလို့ပဲအမည်ပေးလိုက်ရပါတယ်။ နောက်ပြီးတော့မေတ္တာကရုဏာမုဟိတာဥပေက္ခဆိုတဲ့ဗြဟ္မဝိဟာရတရား၄ပါးဒီတရား၄ပါးဟာလည်းပဲတမာရိကိုယ်သာဖြစ်စေသမထကမ္မထံတရားတွေနောက်အရုပဇံကိုရအောင်အားထုတ်တဲ့အရုပကမ္မထံတရား၄ပါးဒီ၈ပါးဟာလည်းပဲတမာရိကမ္မထံပဲဖြစ်တယ်ဝိပဿနာဟုတ်ရလားဗျာဝိပဿနာမဟုတ်ဘူးနောက်ပြီးတော့ဘုန်းကြီးတို့စားတောက်တဲ့အစာအာဟာရတွေကိုဆက်စုပ်ပွဲထင်အောင်ဆင်ញင်ရတာလေ။ အဲလိုဆင်ញင်ရတာကိုအာဟာရပฏิကူလတင်ညာလို့ဒီလိုခေါ်တယ်။အဲဒီအာဟာရပฏิကူလတင်ညာဆိုတာလေးပဲဒါလေးပဲတမာရိကမ္မထမ်းပဲ။နောက်ပြီးတော့မိမိရဲ့ကိုယ်ထဲမှာရှိနေတဲ့ဓာတ်လေးပါးကိုပထဝီအာဘောတေဇောဝါယောဒီဓာတ်လေးပါးကိုခွဲခြားပြီးတော့ရှုတာကတော့ရှုတာကစတုဓာတုဝဝထံကမ္မထံတဲ့ ဒါကတော့သမထကမ္မထံလို့တမာတိကမ္မထံလို့ဆိုပေမဲ့လို့လည်းပဲဝိပဿနာရဲ့အခြေခံဖြစ်တဲ့အတွက်ဝိပဿနာနဲ့လည်းဆိုင်နေဒီကမ္မထံ40အခုဘုန်းကြီးပြောခဲ့တဲ့ကမ္မထံ40အဲ့ဒီ40တွေကဝိပဿနာနဲ့ဆိုင်တဲ့ကမ္မထံဟာဘာပါတယ်လဲဆိုရင်အာနာပါနာတစိတ်တစ်ပိုင်းပါတယ်အာနာပါနာဟာဝိပဿနာဖြစ်အောင်လဲရှုလို့မရနိုင်ပြီဘူးလားရနိုင်တယ်နောက်ပြီးတော့စတုရတုဝဝဓမ္မတပါး ကြံတဲ့ကမ္မထာအာယုန်တွေကို ရှုရင်အဲ့ဒီပုဂ္ဂိုလ်ဟာတမာတိတာဖြစ်တဲ့သမထကမ္မထာမင်းဝိပဿနာဟုတ်ရလားဗျာဝိပဿနာမဟုတ်ဘူးဒါကြောင့်တမာတိဖြစ်ယုံတခုတည်းသောအာယုန်ပေါ်မှာစိတ်လေးတည်ငြိမ်ယုံမြတည်ငြိမ်ယုံမြရှုနေတာကိုဝိပဿနာကမ္မထာခေါ်မလားတမသမထကမ္မထာခေါ်မလားဒီသမထကမ္မထာသမထဘာဝနာဒါကြောင့်တည်ငြိမ်ယုံမြရှုနေက သမထခေါ်ပါသည် လို့ဒီမှာဆောင်ပုဒ်လေးရေးထားတယ်ကဲဒါလေးဆိုကြည့်မယ်ဒီငြိမ်ယုံမျှရှုနေကသမထခေါ်ပါသည်ဒီငြိမ်ယုံမျှရှုနေကသမထခေါ်ပါသည် မိမိရဲ့စိတ်လေးတစ်ခုသောအာယုံပေါ်မှာဘယ်မှမလွင့်အောင်ရှုနေတာတစ်ခုတည်းသောအာယုံပေါ်မှာစိတ်လေးတည်ငြိမ်အောင်ရှုနေတာဟာဘာကမ္မထာလဲဘာဝနာတွေနဲ့ပြောမယ်ဆိုရင်ဘာဘာဝနာလဲသမထဘာဝနာသမထဘာဝနာပဲဝိပဿနာဘာဝနာဖြစ်ရလားမဖြစ်သေးဘူးဝိပဿနာဘာဝနာမဟုတ်သေးဘူးဒီတော့ဝိပဿနာဘာဝနာကဘာလဲဆိုတော့ဝိပဿနာဆိုတာဝိမမြဲတဲ့သဘော ဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva ငါမဟုတ်တဲ့သဘောကိုပတ္တနာရှုသိနေတာဝိပဿနာမမြဲတဲ့သဘောကို ရှုသိနေတာဝိပဿနာဆင်းရဲတဲ့သဘောကို ရှုသိနေတာဘာပါလိမ့်မလဲဝိပဿနာအစိုးမရတဲ့သဘောကို ရှုသိနေတာဘာပါလိမ့်မလဲဝိပဿနာဒါကြောင့်မမြဲတဲ့သဘောကိုသိအောင်ရှုနေတာဝိပဿနာ ဆင်းရဲတဲ့သဘောကိုသိအောင်ရှုနေတာဝိပဿနာအစိုးမရတဲ့သဘောကိုသိအောင်ရှုနေတာဝိပဿနာအဲ့ဒီအနိစ္စဒုက္ခအနတ္တဒီလက္ခဏာ၃ပါးထင်ပေါ်အောင်ရှုနေတာဟာဘာလို့ခေါ်မလဲဝိပဿနာဘာဝနာလို့ခေါ်တယ်ဝိပဿနာဆိုတာဒါပဲယောဂီပုဂ္ဂိုလ်များရှုနေလို့စိတ်တည်ငြိမ်မှုလေးတွေရနေသေးတယ်အခုပြောတဲ့အနိစ္စမမြဲတဲ့သဘောတွေဉာဏ်ထဲမှာမထင်သေးရင်ဒီပုဂ္ဂိုလ်ဝိပဿနာဉာဏ် ဖြစ်သလားမဖြစ်သေးဘူးလားလုံးဝမဖြစ်သေးဘူးမမြဲတဲ့သဘောကိုဉာဏ်ထဲမှာထင်နေရမယ်အရှုခံအာယုံလေးဟာလည်းပေါ်ပြီးပြောက်ရှုသိနေတဲ့စိတ်နာတရားလေးကလည်းသိပြီးပြောက်အဲဒီလိုပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်နဲ့အဲ့ဒီယုံနာနှစ်ပါးတွေရဲ့ဖြစ်ပြက်နေတဲ့သဘောကိုဉာဏ်နဲ့သိလိုက်ပြီဆိုရင်မြဲတာသိတာလားမမြဲတာသိတာလား အေးမမြဲတဲ့အဲ့ဒီအနိစ္စသဘောကိုဉာဏ်နဲ့သိသိချာချာသိနေပြီဆိုရင်ဒါဝိပဿနာဉာဏ်ခေါ်တယ်ဝိပဿနာဖြစ်ပြီအဲ့ဒီပုဂ္ဂိုလ်ဟုတ်တယ်မို့လားဒါကြောင့်လက္ခဏာ300ရှုတိမှဝိပတ်ခေါ်ပါသည်လို့ဒီမှာဆောင်းပုဂ္ဂလိကထပ်ဆိုလိုက်ကြအောင်စို့လက္ခဏာ300ရှုတိမှဝိပတ်ခေါ်ပါသည်လက္ခဏာ300 ရှုတိမှဝိပတ်ခေါ်ပါသည်သုဝိမသနာတရားရှုမှတ်တဲ့ပွားများတဲ့အာထုတ်တဲ့ပုဂ္ဂိုလ်တိုင်းဟာအရှုခံအာယုံနဲ့ရောရှုသိနေတဲ့စိတ်ဓာတ်တရားလေးဟာရော ပေါ်လိုက်ပြောင်းလိုက်နဲ့ ဖြစ်ပြီးပြည့်နေလို့မမြဲတဲ့အိဋ္ဌသဘောအိဋ္ဌလက္ခဏာဒီဉာဏ်ကိုထင်အောင်ရှုရအဲလိုဖြစ်မှုပြည့်မှုတွေမပြတ်နှိမ့်စေလို့ဒုက္ခဆင်းရဲတဲ့သဘောကိုယ်လိုတိုင်းမဖြစ်သူသဘောတိုင်းသူဖြစ်လို့အစိုးမရအနတ္တသဘောဒီအိဋ္ဌဒုက္ခအနတ္တလက္ခဏာတွေဉာဏ်ထဲမှာထင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဝိပဿနာဉာဏ်ဤဖြစ်ပြီဝိပဿနာဉာဏ်ကောင်းကောင်းကြီးဖြစ်နေပြီဘုန်းကြီးတို့ယောဂီများ ဒါကြောင့်ယောဂီပုဂ္ဂိုလ်ဟာဒီအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာထင်အောင်ရှုမှတ်ရှုမှတ်လို့လည်းပဲအနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေထင်ပြီဆိုရင်ဒီပုဂ္ဂိုလ်ဟာဝိပဿနာဉာဏ်ဖြစ်နေပြီအဲတော့ဝိပဿနာရှုတဲ့ပုဂ္ဂိုလ်များဟာတခုတည်းသောအာယုပေါ်မှာ စိတ်လေးတည်ပြီးတော့ထိုင်ပြီးကောင်းနေုံနဲ့ဝိပဿနာဖြစ်ပါမလားမဖြစ်ဘူးပေါ်သမျှအာယုတိုင်းကိုအာယုဒွါဒဆုံတိုင်း အာယုံနဲ့ဒွါရဆုံတိုင်းမျက်စိနဲ့အစဉ်ဆုံးကိုက်နားနဲ့အသံဆုံးကိုက်နှာခေါင်းနဲ့အနံ့ဆုံးကိုက်လျှာနဲ့အရသာဆုံးကိုက်အတွေ့အထိတွေ့တိကိုက်စိတ်ကူးစဉ်းစားကြံစီကိုက်အဲ့ဒီအာယုံဒွါရဆုံကိုက်ဆုံကိုက်ကလေးတွေကိုမလွတ်အောင်ပေါ်သမျှအာယုံတိုင်းကို ရှုနေနိုင်မှဒါဝိပဿနာအဲ့လိုရှုပြန်တော့လည်းပဲရှုတိုင်းရှုတိုင်းဟာအရှုခံအာယုံရောရှုသိနေတဲ့စိတ်နာတရားလေးကရောပေါ်ပြီးရင်ပျောက်သွားဖြစ်ပြီးရင်ပြက်သွားတဲ့သဘောဒါလေးကိုမြင်လိုက်ပြီးဆိုမှ ဝိပဿနာဉာဏ်ပညာမာလိမ့်မလဲဗျာဒါကြောင့်ဘုန်းကြီးတို့ယောဂီများအနိစ္စကိုလည်းသိဖို့လိုတယ်အနိစ္စလက္ခဏာကိုလည်းသိဖို့လိုတယ်အနိစ္စနုပဒနာဉာဏ်သိဖို့မလိုပေဘူးလားဗျာဒါကြောင့်ဘုရားရှင်ကိုရောင်မြတ်ကြီးကအနိစ္စန္တိခန္ဓာပစ္စကံအနိစ္စန္တိမမြဲသောတရားဟူသည်မှာခန္ဓာပစ္စကံခန္ဓာ၅ပါးအပေါင်းပဲ ဟောဒီခန္ဓာ၅ပါးတရားတွေဟာမြဲတဲ့တရားလားမမြဲတဲ့တရားလားဒီယုံနာနှစ်ပါးတရားတွေဟာမြဲတဲ့တရားလားမမြဲတဲ့တရားလားဒီခန္ဓာ၅ပါးဟာလေယုံနာနှစ်ပါးပဲဒီယုံနာနှစ်ပါးဟာလေခန္ဓာ၅ပါးပဲခန္ဓာ၅ပါးနေအဖြစ်ပြောရရင်ရူပခန္ဓာဝေဒနာခန္ဓာသင်္ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာယုတ်ခန္ဓာကတပါးနာမ်ခန္ဓာက၄ပါးပေါင်းလိုက်ရင်ခန္ဓာဘယ်နှပါးလဲ အဲ့ဒီ၅ပါးကိုခြုံလိုက်ရင်ဘာနဲ့ဘာသာရှိတယ်ယုံနဲ့နာဒါပဲအဲ့ဒီယုံနာနှစ်ပါးဟာဘုန်းကြီးတို့ယောဂီများမြဲတဲ့တရားတွေလားမမြဲတဲ့တရားတွေလားအဲ့ဒီမမြဲတဲ့တရားဖြစ်တဲ့အတွက်ကြောင့်သူဟာနေဆလားအနိစ္စလားဒါကြောင့်ခန္ဓာ၅ဝအနိစ္စမှတ်ကြမမြဲပြီတဲ့ဒီခန္ဓာ၅ပါးယုံနာနှစ်ပါးတရားတွေဟာမမြဲတဲ့တရားတွေလို့ဒါလေးကိုသိထားဖို့မလိုပေဘူးလားဗျာ ဆိုလိုက်ခန္ဓာ၅ဝအနိစ္စမှတ်ကြမမြဲပေခန္ဓာ၅ဝအနိစ္စမှတ်ကြမမြဲပေဆို ဒီမိမိတို့အခုရှုမှတ်နေတာဟာထင်ရှားနေတဲ့ယုံနာပေါ်မှာရှုနေတာပဲဒီထင်ရှားနေတဲ့ခန္ဓာ၅ပါးတရားတွေရှုနေတာပဲအဲဒီခန္ဓာ၅ပါးယုံနာ၅ပါးကိုမိမိတို့ရှုနေတာရှုနေတဲ့အခါကာလမှာအရှုခံအာယုန်လေးတွေဟာပေါ်လာပြီးရင်ဖျောက်သွားတာကြီးတယ်ပဲအဲ့ဒါကိုမိမိကဉာဏ်နဲ့သိလိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကမမြဲတဲ့သဘောကိုသိတာပဲရှုစရာအာယုန်လေးတွေဟာစောစောကမရှိသေးဘူး နောက်မှဖြစ်ပေါ်လာတယ်ဖြစ်ပေါ်လာပြီးတော့လည်းပဲကြာရှည်တည်မြဲမနေပဲနဲ့ပျောက်သွားအဲ့ဒါပါလဲဆိုရင်အနိစ္စလက္ခဏာပဲဟုတ်တယ်ဝါအဘာဝကာရောအနိစ္စလက္ခဏာနဲ့ဒီလိုကျမ်းဂန်များမှာဖွင့်ပြဟုတ်တယ်ဝါမူလကမရှိသေးပဲရှိလာပြီး၍အဘာဝကာရောတဲ့မရှိပြန်သောအချင်းရာသည်အနိစ္စလက္ခဏာမမြဲဟုမှတ်သိရကြောင်းအနိစ္စလက္ခဏာမြည်တယ်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

ဒီအဲဒီလိုဖြစ်ပေါ်ပြီးကွယ်ပြောက်ကွယ်ပြောက်သွားတာဟာအနိစ္စရဲ့လက္ခဏာပဲအနိစ္စရဲ့လက္ခဏာပဲနောက်အနိစ္စနုပဒနာဉာဏ်နဲ့အဲဒီအနိစ္စနုပဒနာဉာဏ်ဆိုတာကယောဂီပုဂ္ဂိုလ်ဟာရှုနေရင်သိတာဥပမာအားဖြင့်အခုယောဂီတို့ထိုင်ပြီးတော့ရှုနေတဲ့ကံမှာပင်တိုင်းအနေအားဖြင့်ဘောင်းအာယုံပိန်အာယုံလေးကိုဆွဲဆွဲမြဲမြဲမရှုပေဘူးလား အဲလိုဘာအာယုံပင်အာယုံလေးကိုယောဂီဆွဲဆွဲမြဲမြဲရှုနေတဲ့အခါကလည်းကြတော့အဲဒီပေါင်းတဲ့အာယုံလေးဟာစောစောကမရှိသေးဘူး။နောက်သူ့ဟာသူဒေဝီချင်းဒေဝီချင်းတင်းကားပြီးတော့ပေါင်းကန်လာတဲ့သဘောမတွေ့ရပေဘူးလား။ဟောပေါင်းတာလေးဖြစ်ပေါ်လာတယ်။ဖြစ်ပေါ်လာပြီးတဲ့နောက်လည်းပဲတည်မြဲမနေပဲနဲ့အဲဒီပေါင်းတာလေးဟာဆုံးပြီးတော့မပြတ်ပေဘူးလားဗျာ။အဲဒီပေါင်းတာလေးပြတ်သွားတယ်ပျောက်သွားတယ်မရှိတော့ဘူး။ပင်တဲ့အာယုံလေးဟာလည်းဒီတိုင်းပဲ။ စိုးစောကမရှိသေးဘူးနောက်တရေချင်းတရေချင်းပိန်ကြနေတယ်အဲ့ဒီပိန်မှုလေးကလည်းတည်မြဲနေသလားဆိုတော့ဟောရှုလိုက်တဲ့အခါကလည်းကျတော့ပိန်တာလေးကလည်းမရှိတော့ဘူးဖြစ်သွားပြန်တယ်အဲ့လိုပြည့်သွားတဲ့အခါကလည်းကြတော့မြဲတဲ့သဘောတွေ့ရသလားမမြဲတဲ့သဘောတွေ့ရသလားဩဒီအရှုခံအာယုံလေးဟာလေးပဲပေါ်ပြီးပြောင်းဖြစ်ပြီးပြည့်နေတဲ့တရားပါလားမိမိရဲ့ရှုသိနေတဲ့ရှုစိတ်ကလေးဟာလည်းပဲဖောင်းတယ်လို့ရှုလိုက်တဲ့ရှုစိတ်ကလေးဟာလည်းပဲသိပြီးတာနဲ့ဘာဖြစ်သွားတာလဲ ဖြစ်သွားတာပဲတိမ်တယ်လို့ရှုနေတဲ့ရှုသိစိတ်လေးကလည်းပဲသိပြီးတာနဲ့ဘာဖြစ်သွားတာလဲပြစ်သွားတာပဲမြဲတာလားမမြဲတာလားအဲ့လိုမမြဲဘူးလို့ဉာဏ်လေးကသိလိုက်ပြီဆိုရင်အဲ့ဒါအနိစ္စ ानु ပတနာဉာဏ်ဘာဉာဏ်ပါလိမ့်မလဲဗျာဒါဘုန်းကြီးတို့မရှုဘဲနဲ့စဉ်းစားဆင်ញင်ပြီးသိရမှာလားရှုနေရင်သိရမှာလားဒီတော့ထိုင်ပြီးတော့ရှုမှတ်နေစဉ်မှာအဲ့ဒီလို အရှုခံအာယုံကလည်းပေါ်ပြီးပြောက်ရှုသိနေတဲ့ရှုသိစိတ်ကလည်းသိပြီးပြောက်လို့မမြဲတဲ့အနိစ္စနုပဒနာဉာဏ်အနေအချင်းသိတယ်လို့ဈဉ္ညာလျှောက်ရင်ရောမသိနိုင်ဘူးလားဈဉ္ညာလျှောက်ပြီးရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာစပြီးရှုမှတ်စမှာခြေတလန်းကိုတစ်ချက်မှတ်နေမှတ်နေတယ်ကိစ္ဆံတော်ဝကိစ္ဆံမိတိပဇာနာတိဆိုတဲ့ဒေသနာတော်အရသွားနေတဲ့အမှုအရာလေးကိုယောဂီရှုနေတယ်ဘယ်အမှုအရာကိုရှုနေတာလဲ သွားနေတဲ့အမှုရာဆိုတော့ညာခြေလေးလှမ်းနေတယ်ဆိုတာဟာယက်တာလားသွားနေတာလားအဲ့ဒါကိုယောဂီပုဂ္ဂိုလ်ကညာလှမ်းနေရှုနေတာဒါသွားတဲ့အမှုရာလေးပဲနောက်တစ်ခါဘယ်ခြေလှမ်းလိုက်တဲ့ခါကျတော့လေပဲဘယ်လှမ်းနေမရှုရပေဘူးလားဒီအဲ့ဒီမှာသွားနေတဲ့အမှုရာလေးပဲဘယ်လန်းနေရှုနေတယ်ညာလန်းနေဘယ်လန်းနေညာလန်းနေဘယ်လန်းနေရှုနေတာ အဲ့လိုရှုနေတဲ့အခါမှာယောဂီရဲ့ရှုစိတ်ဟာရှုမှတ်တဲ့အာယုံပေါ်မှာဆွဲဆွဲမြဲမြဲကြာပြီးတော့စိတ်တည်ငြိမ်မှုတမာရီအားကြီးကောင်းလာတဲ့အခါကလည်းကြတော့ယောဂီရဲ့ဉာဏ်ထဲမှာခြေတလန်းဆုံးသွားလိုက်တလန်းပြဲသွားလိုက်နောက်ထပ်တလန်းအသစ်ဖြစ်ပေါ်လာလိုက်တလန်းပြဲသွားလိုက်နောက်ထပ်တလန်းအသစ်ဖြစ်ပေါ်လာလိုက်နဲ့ဖြစ်လိုက်ပြဲလိုက်ဖြစ်လိုက်ပြဲလိုက်နဲ့မြဲတာတွေ့နေသလားမမြဲတာတွေ့နေသလား အဲ့ဒီလမ်းနေတဲ့ခြေလမ်းတွေကသာမမြဲတာလားဆိုတော့ရှုသိနေတဲ့ရှုသိစိတ်လေးကရောမြဲတာလားမမြဲတာလားအတူအတွဲလိုက်အတွဲလိုက်တခါလေးပါသွားတယ်ဒီနဲ့ပို့ပြီးတော့စိစိဆက်ဆက်ရှုမှတ်နေတဲ့ယောဂီများကြတော့ဟောပို့ပြီးတော့အသိဉာဏ်တွေကမထက်ပေဘူးလားဗျာဈဉဏ်ကိုသေးသေးချာချာကြာကြာနာနာတလန်းကို သုံးချက်နှုံးနဲ့မှတ်သွားတဲ့ပုဂ္ဂိုလ်ကြွားတဲ့အမူအရာလေးကိုကြွားတယ်ရှုမှတ်တယ်လှမ်းတဲ့အမူအရာလေးကိုလှမ်းတယ်ချားနေတဲ့အမူအရာလေးကိုချားတယ် ဒါရပ်နေတာလားသွားနေတာလားဒါကိစ္ဆံတော်ဝါမိတိဆိုတဲ့ဒေသနာတော်အရာပဲကိစ္ဆံတော်ဝါကိစ္ဆံမိတိပဿနာတိဆိုတဲ့ဒေသနာတော်အရာသွားနေတဲ့အမူအရာလေးကိုဒီမှာတိတိကျကျစိစိဆက်ဆက်ရှုနေတာရှင်မဏောင်လေးကနေစပြီးကြွလာတဲ့အခါမှာအဲ့ဒီကြွတဲ့အမူအရာလေးကိုကြွရဲလို့ရှုလိုက်တယ်အဲ့ဒီမှာကြွမှုလေးဟာဆုံးသွားပြီရှိသေးရဲ့လားဗျာအဲ့ဒီကြွမှုလေးဆုံးသွားတာနဲ့အတူကြွတယ်လို့ရှုစိတ်လေးကရောရှိသေးရဲ့လားမရှိတော့ဘူး အတွဲလိုက်မရှိတော့ဘူးပြတ်သွားပြီနောက်တာအသက်လမ်းမှုအသက်ကလေးမပေါ်လာပြီဘူးလားဟောရှေ့ကိုတရွေချင်းတရွေချင်းရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့တောင်းတင်းပြီးတော့သွားတဲ့သဘောအဲဒီမှာရွေ့ရွေ့တင်းသွားတဲ့သဘောလေးဟာလည်းပဲဟောနောက်ဆုံးမရှိတော့ဘူးအဲဒီလမ်းမှုလေးဆုံးသွားသလိုလမ်းနေလို့ရှုသိနေတဲ့စိတ်ကလေးကရောရှိသေးရဲ့လားမရှိတော့ဘူးတခါလေးပြတ်သွားပြီမရှိတော့မြဲတာတွေ့တာလားမမြဲတာတွေ့တာလားအဲဒီလမ်းမှုလေးဆုံးသွားတဲ့အခါချမ်းမှုလေးအသစ်မဖြစ်ပေဘူးလား အဲ့ဒီချမ်းမှုလေးအစ်စ်ဖြစ်လို့ယောဂီကချားတယ်လို့ရှုလိုက်တယ်အဲ့ဒီချမ်းမှုလေးကလည်းပဲဆုံးသွားတယ်ချမ်းမှုချားတယ်လို့ရှုတဲ့ရှုစိတ်ကလေးကရောရှိသေးရလားဗျာအတွဲလိုက်အတွဲလိုက်မြဲတာတွေ့သလားမမြဲတာတွေ့သလားဒါထိုင်ပြီးရှုရင်းနဲ့တွေ့တာလားဈဉ္ညာလျှောက်ရင်းနဲ့တွေ့တာလားအခုဘုန်းကြီးပြောနေတာလေးကအကျဉ်းစားပဲရှိသေးတယ် တကယ်ကိုတည်တည်ချာချာစိစိဆက်ဆက်ရှုတဲ့ပုဂ္ဂိုလ်ကြတော့ကြွတဲ့အမူအရာထဲမှာတကြွပြီးတကြွတကြွပြီးတကြွတကြွပြီးတကြွကျွမ်းမှုလေးရဲ့ပြင်လိုက်ပြင်လိုက်ပြင်လိုက်ပြင်လိုက်ပြင်လိုက်ပြင်လိုက်နဲ့အဲ့ဒီမှာအဖြစ်အပျက်တွေတကြွအတွင်းမှာနည်းနည်းလေးလားအများကြီးလားလှမ်းတဲ့ထဲမှာရောနည်းနည်းလေးလားအများကြီးလားချတဲ့ထဲမှာရောရှင်းမှုပြက်မှုတရားတွေအများကြီးပဲ တကယ်ဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်တမာရီအားရီကောင်းပြီးတော့ဉာဏ်တွေထက်မြက်တဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီကြွမှုလမ်းမှုချမှုတွေမှာအဖြစ်အပျက်တွေကိုအများကြီးတွေ့နေရတယ်။အဲ့လိုမမြဲတဲ့သဘောတရားတွေကိုဉာဏ်နဲ့ဓာတ်ထိတွေ့လိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအနိစ္စနုပဒနာဉာဏ်ကိုရ။ဘာဉာဏ်ကိုရသွားလဲ။မြဲတာသိတဲ့ဉာဏ်လားမမြဲတာသိတဲ့ဉာဏ်လား။အေးနိစ္စလက္ခဏာလားအနိစ္စလက္ခဏာလား။ အခုခေတ်ပြောပြောမယ်ဆိုရင်ဘုန်းကြီးတို့ယောဂီများဖြစ်ပြမြင်တာဘာကိုမြင်တာလဲဈဉ္ညာလျှောက်ရင်းနဲ့ဘာလို့ရင်းနဲ့လဲကဲဒါလေးကိုဆိုကြည့်အောင်ရှုမှတ်ဆဲမှပေါ်လာပြီးနောက်ွယ်ပြောက်သွားတာကိုတွေ့ရ၍မမြင်ဟုသိတာက aznya smasea kplabinkweeba ụdaradoya y mna ehụ diri ana ezeụdan'anya ရှုမစေမံကောလာပြီနာွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကအနိစ္စ ानु ပဒနာညာရှုမှတ်ဆဲမှဘောလာပိနာွယ်ပြောက်သွားတာကိုတွေ့ရ၍မမြဲဟုသိတာကအနိစ္စ ानु ပဒနာညာ ဒါယောဂီပုဂ္ဂိုလ်မှာဖောင်းနာပိန်နာလေးရှူရင်းနဲ့ပဲဖြစ်စေချွားမှုလမ်းမှုချမှုလေးရှူရင်းနဲ့ပဲဖြစ်စေရက်တဲ့အမူအရာလေးရှူရင်းနဲ့ပဲဖြစ်စေလျောင်းတဲ့အမူအရာလေးရှူရင်းနဲ့ပဲဖြစ်စေကွေးမှုဆမ်းမှုရှူရင်းနဲ့ပဲဖြစ်စေဒီအနိစ္စသဘောအနိစ္စနုပဒနာဉာဏ်นี่မတွေ့နိုင်မိဘူးလားဗျာဒါကြောင့်ယောဂီပုဂ္ဂိုလ်ဟာအနိစ္စမမြဲဘူးဆိုတာဒီယုံနာတရားတွေဟာမမြဲတဲ့တရားတွေပဲသိထားဖို့မလိုပေဘူးလား ဟောအနိစ္စလက္ခဏာဖြစ်ပေါ်ပြီးခွဲပြောက်ခွဲပြောက်သွားတာတွေဟာဒါအနိစ္စလက္ခဏာတွေပါလားဟောသိထားဖို့မလိုပေဘူးလားရှူရင်းနဲ့ပဲဘုန်းကြီးတို့ဘောင်းနဲ့အာယုံမဲ့ရှူရှူပိန်နဲ့အာယုံမဲ့ရှူရှူရှုမှတ်နေစဉ်မှာဘုန်းကြီးတို့အခုမမြဲတဲ့အနိစ္စလက္ခဏာအနိစ္စနုပဒနာဉာဏ်သိဖို့ဆိုတာယောဂီပုဂ္ဂိုလ်ကရှုမှတ်နေစဉ်မှာဖြစ်ပေါ်လာပြီးကွယ်ပြောက်သွားတဲ့သဘောလေးသိလိုက်ရတာမရှုမှတ်ဘဲနဲ့မိဟာမိမိပါစီမိမိဆင်ញင်ပြီးသိတဲ့အသိဉာဏ်မျိုးကတော့ဖြင့် ဂာနိသံနုပဒနာညာဟုတ်ပါမလားဗျာမဟုတ်နိုင်ဘူးဒါကြောင့်မို့ဒီမှာဆောင်းဖို့ထဲမှာရှုမှတ်ဆင်းမှလို့ပါတာဆင်ញင်ပြီးသိတဲ့အတိမျိုးမဟုတ်ဘူးရှုမှတ်နေစဲမှာဘာဝနာမယညာနဲ့သိတာဘာညာနဲ့သိတာလဲဒီဘာဝနာမယညာနဲ့ရှုမှတ်နေစဲမှာပေါ်လာတယ်ပေါ်လာပြီးတော့ကွယ်ပြောက်သွားတယ်အဲလိုကွယ်ပြောက်သွားတာလေးကိုသိလိုက်တော့အော်မမြဲတဲ့တရားပါလားဟဲ့လို့ညာနဲ့ကတခါတည်းတန်းပြီးတော့သိလိုက်တာကိုအနိစ္စ అను ပဒနာညာ ဒါဘယ်ချိန်မှသိရတာလဲရှုမှတ်စင်မှာအဲ့လိုအနိစ္စ ानु ပဒနာဉာဏ်ကိုသိရမှာအဲ့လိုယောဂီပုဂ္ဂိုလ်ဟာဒီအနိစ္စအနိစ္စလက္ခဏာအနိစ္စ ानु ပဒနာဉာဏ်ကိုသိတယ်လို့ဘုန်းကြီးတို့ဒုက္ခဒုက္ခလက္ခဏာဒုက္ခ ानु ပဒနာဉာဏ်ကိုသိဖို့ရောမလိုပေဘူးလားဗျာဒါလည်းလိုတာပဲသို့တော်လည်းပဲ ယောဂီပုဂ္ဂိုလ်ဟာရှုမှတ်လို့ထိုင်ရင်ဖြစ်စေရရင်ဖြစ်စေဈဉ္ညာရှောင်ရင်ဖြစ်စေလျောင်းရင်အိပ်စက်ရင်ပဲဖြစ်စေကိုယ်ရင်ဆန်းရင်ပဲဖြစ်စေစားရင်တောင်းရင်ပဲဖြစ်စေမိမိကဒီအနိစ္စလက္ခဏာသဘောကိုအနိစ္စနုပတနာဉာဏ်ကောင်းကောင်းကြီးရနေပြီဆိုတဲ့ပုဂ္ဂိုလ်ဟာအနိစ္စမြင်ပြီဆိုရင်ဒုက္ခအနိစ္စနုပတနာဉာဏ်ကောင်းကောင်းရလာတဲ့ပုဂ္ဂိုလ်ဟာဟိုဘက်ကဒုက္ခနဲ့အနတ္တဟာဘာမှခက်ခဲမရှိတော့ယရဏိစ္စံတန်ဒုက္ခံမမြဲတဲ့တရားဟာဆင်းရဲပဲ ရှင်းလိုက်ပြလိုက်ရှင်းလိုက်ပြလိုက်နေဘုန်းကြီးတို့ယောဂီများမြဲသလားမမြဲဘူးလားအဲ့ဒီမမြဲတဲ့တရားဟာချမ်းသာလားဆင်းရဲလားဆင်းရဲဒါကြောင့်မို့ဒီမှာခန္ဓာ၅ပါးယုံနာတရားတွေဟာမမြဲဘူးမမြဲတဲ့အတွက်ကြောင့်မို့သူဟာဒုက္ခသစ္စာလားဒုက္ခသစ္စာလားဒါကြောင့်ခန္ဓာ၅ဝမမြဲကြဒုက္ခဆင်းရဲပေလို့ကျေးဇူးရှင်ဆရာတော်ဘုရားကြီးကသံပုံလေးပေးထားတယ်။ကိတ္တလေးဆိုကြည့်မယ်။ခန္ဓာ၅ဝ မမြဲကြဒုက္ခဆင်းရဲသည်ခန္ဓာငါးဝမမြဲကြဒုက္ခဒုက္ခဆင်းရဲသည်သို့မမြဲကြကြဒုက္ခဆင်းရဲသည်သို့သို့ အေးဒီအေးဒီခန္ဓာ၅ပါးယုံနာနှစ်ပါးမမြဲတဲ့အတွက်ကြောင့်မို့ဆင်းရဲတဲ့ဒုက္ခဒုက္ခတရားကြီးပဲနောက်ဒုက္ခလက္ခဏာဒုက္ခလက္ခဏာဆိုတာဘာလဲဆိုတော့ဒီဖြစ်ပြနှစ်ရက်ကမပြတ်နှိမ့်ဆက်နေတာအဲ့ဒီဖြစ်တဲ့နေရာကမပြတ်နှိမ့်ဆက်နေတာဟာဘာလဲဆိုရင်ဒါဒုက္ခရဲ့လက္ခဏာပဲဖြစ်မှုပြမှုတရားတွေကမပြတ်နှိမ့်ဆက်နေတာဘုန်းကြီးတို့ယောဂီများခန္ဓာကိုယ်ဉာဏ်နဲ့ကြည့်လိုက် ကြည့်လိုက်တိုင်းကြည့်လိုက်တိုင်းဒီယုတ်ခန္ဓာကြီးတစ်ခုလုံးဟာဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်နဲ့ဒီအဖြစ်ပြက်တွေကမပြတ်နှိမ့်ဆက်နေတဲ့ခါကာလကြတော့ဆင်းရဲတယ်ဒါဒုက္ခလက္ခဏာပဲဒါကြောင့်ဖြစ်ပြက်နှစ်ရက်ကမပြတ်နှိမ့်ဆက်နေတာကဒုက္ခလက္ခဏာလို့ဒီလိုဆောင်ပုဒ်လေးရေးထားတယ်ဆိုကြည့်မယ်ဖြစ်ပြက်နှစ်ရက်ကမပြတ်နှိမ့်ဆက်နေတာက ဒုက္ခလက္ခဏာဖြစ်ပြနှစ်ရကမပြတ်နှိမ့်စက်နေတာကဒုက္ခလက္ခဏာသုဤယောဂီပုဂ္ဂိုလ်များဟာ ဒုက္ခခုနှစ်မျိုးထဲမှာဟောဒီဒုက္ခတရားကိုသင်္ခါရဒုက္ခတရားကိုကောင်းကောင်းကြီးမြင်ဉာဏ်နဲ့မြင်အောင်ကြည့်ရမှာဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်နေတဲ့ခန္ဓာကိုယ်ကြီးပဲလို့ဒီလိုသိလာပြီဆိုရင်ဒီခန္ဓာကိုယ်ကြီးကိုလိုချင်သေးသလားဗျာမလိုချင်တော့ဘူးဒီခန္ဓာကိုယ်ကြီးကိုဘာကြောင့်လဲဒီခန္ဓာကိုယ်ကြီးကခိုင်နေတည်တတ်နေလို့လားမခိုင်နေမတည်တတ်လို့လား မခိုင်နဲ့မတည်တာမင်းနဲ့အမြဲတမ်းဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ဒီဖြစ်မှုပြက်မှုတရားတွေကမပြတ်နှိမ့်ဆက်နေတာဒါကြောင့်ဒီခန္ဓာကြီးဟာဒုက္ခလက္ခဏာကြီးပဲနောက်တစ်ခါယောဂီပုဂ္ဂိုလ်ကဒီခန္ဓာကိုယ်ကြီးကိုရှုနေတယ်အခုဘုန်းကြီးတို့ယောဂီများရှုနေတယ်ထိုင်ပြီးတော့ရှုမှတ်တဲ့ခါမှလည်းပဲမိမိရဲ့ဖောင်းမှုပိမှုပင်နေအာယုံကစပြီးတော့တခြားပေါ်ရမြအာယုံလေးတွေလည်းရှုနေတယ်ပူရင်ပူတဲ့အာယုံလေးရှုနေတယ်အေးရင်အေးတဲ့အာယုံရှိနေတယ်တောင်းရင်တောင်းတဲ့အာယုံတင်းရင်တင်းတဲ့အာယုံ ရင်းရဲ့ခန္ဓာကိုယ်ပေါ်မှာတလှုပ်လှုပ်တရွရွဓမ္မမနဲ့ခန္ဓာကိုယ်ပေါ်မှာလှုပ်ရှားရွေ့ရှားနေတဲ့အဲ့ဒီယုတ်တရားလေးတွေထင်ရှားတိုင်းထင်ရှားတိုင်းအဲ့ဒီထင်ရှားတဲ့အာယုံလေးပေါ်မှာယောဂီကရှုနေတယ်ရှုမှတ်နေသေးမှာပဲအဲ့ဒီအရှုခံအာယုံလေးတွေဟာပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်နဲ့အဲ့လိုပေါ်လိုက်ပျောက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့အဲ့ဒီဖြစ်ပြက်နေတာတွေကြီးတဲ့တွေ့နေရတဲ့အခါကလည်းကြတော့ဩဒီဖြစ်မှုပြက်မှုတွေ မပြတ်နှိမ့်ဆက်နေလို့ဒီဆင်းရဲတဲ့တရားကြီးပါလားလို့အဲ့လိုသိလာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒုက္ခနုပဒနာဉာဏ်ရတော့တာပဲဘာနုပဒနာဉာဏ်လဲဒုက္ခနုပဒနာဉာဏ်ရတော့တာပဲအဲ့ဒါဆင်းရင်ပြီးတော့သိလာတဲ့ဉာဏ်လားရှုမှတ်ရင်သိတဲ့ဉာဏ်လားမိမိခန္ဓာကိုယ်ရှုမှတ်စဉ်မှာလည်းပဲဒီလိုပဲဖြစ်လိုက်ပြက်လိုက်ပြမှုပြက်မှုတွေကအစဉ်ညာလျှောက်ပြီးရှုမှတ်နေစဉ်မှာလည်းပဲဒီမှာ အကုန်လုံးရှုခံအာယုံကိုရှုစိတ်ကလေးရောပြင်လိုက်ပြလိုက်တာပဲမိမိရဲ့နားထဲမှာအတန်အာယုံလေးကြားလာတယ်ကြားတဲ့အာယုံလေးရှုပြန်တော်လည်းပဲဖြစ်ဖြစ်နှာခေါင်းကအနက်နန်လာတယ်နန်တဲ့အာယုံလေးရှုလိုက်လည်းပဲဖြစ်ပြီးဖြစ်ဘယ်အာယုံပဲပေါ်လာလားပေါ်သမျှအာယုံတွေကိုရှုလိုက်တဲ့ရှုလိုက်တိုင်းဟာအမြဲတမ်းပြည့်ပြီးပြည့်နေတာကြီးတဲ့တွေ့ရအဲ့လိုတွေ့ရတဲ့အခါကလည်းကြတော့အဲ့မှာဒီပြင်းမှုပြင်းမှုတွေကြောင့်မပြတ်နှိမ့်စက်နေလို့ဆင်းရဲပါလားလို့သိလာတာ အဲ့ဒီသိတာဟာဒုက္ခနုပဒနာဉာဏ်တဲ့ဒါကြောင့်ရှုမှတ်ခြင်းမှာဖြစ်ပြနေတာကိုတွေ့ရ၍ဆင်းရဲဟုသိတာကဒုက္ခနုပဒနာဉာဏ်လို့ဒီမှာဆံပုံလေးပြထားမယ်ဆိုကြည့်အောင်ရှုမှတ်ခြင်းမှာဖြစ်ပြနေတာကိုတွေ့ရ၍ဆင်းရဲဟုသိတာကဒုက္ခနုပဒနာဉာဏ် ရှုမှတ်စဉ်မှဖြစ်ပြနေတာကိုတွေ့ရ၍ဆင်းရဲဟုသိတာကဒုက္ခ ानु ပတနာဉာဏ်ဆိုကြည့်ပါ ဒီယောဂီပုဂ္ဂိုလ်ကရှုမှတ်နေစဉ်မှာနော်ရှုမှတ်နေစဉ်မှာဘုန်းကြီးတို့ယောဂီများထိုင်ပြီးတော့ရှုမှတ်နေစဉ်မှာဖောင်းအာယုံပိန်အာယုံပဲဖြစ်စေထိုင်မှုထိမှုအာယုံပဲဖြစ်စေတောင်းမှုတင်းမှုအာယုံပဲဖြစ်စေလုံးမှုရှားမှုအာယုံပဲဖြစ်စေမြင်မှုကြားမှုအာယုံပဲဖြစ်စေဈဉ္ညာလျှောက်ပြီးတော့ရှုမှတ်တဲ့အခါကြွမှုလမ်းမှုအာယုံပဲဖြစ်စေရပ်ပြီးရှုမှတ်တဲ့အခါရတဲ့အာယုံလဲပြီးရှုမှတ်တဲ့အခါလဲတဲ့အာယုံစသည်ဖြင့်ရှုမှတ်နေစဉ်မှာရှုမှတ်နေစဉ်မှာ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 ဒီအနိစ္စဒုက္ခကိုထင်နေပြီဆိုတဲ့ပုဂ္ဂိုလ်ဟာအနတ္တလက္ခဏာလေးပဲထင်တော့တာပဲယံဒုက္ခံတရဏတ္တယံဒုက္ခံတရဏတ္တဆိုတာကအဲ့ဒီဆင်းရဲတဲ့တရားအဆိုးမရတဲ့တရားပဲဒီဆင်းရဲတရားတွေကိုဘုန်းကြီးတို့ယောဂီများရောလိုချင်သလားမလိုချင်ဘူးလားယုံနိုင်ရနေတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီဆင်းရဲကိုရှောင်လို့တိမ်လို့ရပါမလား ဒီသင်္ခါရဒုက္ခကိုဘယ်လိုမှရှောင်တိန်လို့မရတဲ့အတွက်ကြောင့်ကိုယ်အလိုတိုင်းဖြစ်တာလားသူ့သဘောတိုင်းသူဖြစ်နေတာလားအဲ့လိုသူ့သဘောတိုင်းသူဖြစ်နေတဲ့အတွက်ကြောင့်အဆိုးရသလားအဆိုးမရဘူးလားအဆိုးမရတဲ့တရားကို အတ္တခေါ်မလားအနတ္တခေါ်မလားဟေးဒါကြောင့်မမြဲတဲ့တရားကိုမြဲပါစေဆင်းရဲတဲ့တရားကိုချမ်းသာပါစေလို့စီမံခန့်ခွဲလို့မရနိုင်တာကိုအနတ္တ ဘယ်လိုမှစီမံလို့မရအခုယောဂီပုဂ္ဂိုလ်များလက်တွေ့အနတ္တသဘောတွေထင်ရှားနေတာကိုကိုကိုအနတ္တလက္ခဏာထင်လို့ထင်မှန်းမသိဖြစ်နေတာမိမိတို့အခုတရားကြီးအားထုတ်နေကြတယ်မိမိတို့မှာရက်ရှည်မရမိမိတို့ရဲ့ဒီမှာလူမှုရေးကိစ္စတွေအိမ်အောင်ရေးကိစ္စတွေစီးပွားရေးကိစ္စတွေကျန်းမာရေးကိစ္စတွေသားသမီးသမီးရေးကိစ္စတွေပညာရေးကိစ္စတွေတာဝန်တွေအများကြီးအဲ့ဒီတာဝန်တွေကနေပြီးတော့အခုလိုအနားရတဲ့အချိန်လေး9ရက်အတွင်း အဲ့တော့ဒီ9ရက်အတွင်းလေးတော့ဒီငါကြိုးကြိုးစားစားအားထုတ်မယ်စိတ်ထဲကဖြစ်တယ်တရားထိုင်ရကြိုးကြိုးစားစားငါတဏှာကြီးအပြစ်ရအောင်ထိုင်မယ်ဆိုပြီးကြိုးစားပြီးတော့ထိုင်တယ်ဒါပေမဲ့လို့လည်းပဲခန္ဓာကိုယ်ကြီးကနာရာတွေကျင်နာတွေညောင်းနာတွေကြိုက်တာတွေခဲတာတွေစသည်ဖြင့်ဝေဒနာတွေစုပြီးတော့မတက်ပေဘူးလားဗျာဝေဒနာတွေတက်လို့ဝေဒနာကိုရှုရမယ်ဆိုတဲ့အတိုင်းရှိဖြစ်ပေါ်လာတဲ့ဝေဒနာလေးကိုရှုပေမဲ့လို့လည်းပဲဝေဒနာတွေကိုလွန်မြောက်သည့်ထိအောင်ရှုနိုင်ရလားဗျာ မရှုနိုင်တဲ့အခါကာလကြတော့တခါရဟိုပဲဒီပဲလှည့်ရပြောင်းရရွှေ့ရထရနဲ့ကိုကတဏှာကြီးတည့်အောင်ထိုင်ခြင်းပေမဲ့လို့လည်းပဲရှုခြင်းပေမဲ့ရှုလို့ရရလားကိုယ်အလိုတိုင်းဖြစ်တာလားမဖြစ်တာလားအဲလိုမဖြစ်တာဟာအတ္တလားအနတ္တလားအနတ္တကိုဖြစ်ခြင်းတယ်လို့မဖြစ်တာအနတ္တပဲအဲဒီအနတ္တသဘောမိမိစီမံခြင်းတယ်လို့စီမံလို့မရဘူးမမြဲတဲ့တရားကိုမြဲပါစေ ဆင်းရဲတဲ့တရားကိုချမ်းသာပါစေလို့ဘယ်လိုမှစီမံခန့်ခွဲဆုတောင်းလို့ရနိုင်ရလားဗျာဒါကြောင့်ဒီယုံနာနှစ်ပါးခန္ဓာငါးပါးတရားတွေဟာအတ္တမဟုတ်ဘူးအနတ္တတရားဆိုတာကိုဒီမှာဆောင်းပုတ်လေးနဲ့သရုပ်ဖော်အောင်ခန္ဓာငါးဝသုမယအတ္တမဟုတ်ပေခန္ဓာငါးဝသုမယ အတ္တမဟုတ်ပေသုေဒီခန္ဓာ၅ပါးယုံနာနှစ်ပါးတရားတွေဟာမိမိတို့အစိုးရသလားမရဘူးလားကိုပြည့်ချင်းသလိုမဖြစ်နိုင်ကိုကိုကြံစည်သလိုလည်းပဲကြံစည်လို့မရ အဲ့လိုမရတာဟာဘာကြောင့်လဲအစိုးရလို့လားအစိုးမရလို့လားအဲ့ဒီအစိုးမရတဲ့တရားဟာအတ္တလားအနတ္တလားအနတ္တတရားတဲ့ဒီခန္ဓာ၅ပါးတရားတွေဟာအနတ္တတရားပဲတဲ့နောက်အဝတ္တနတဏကာရောအနတ္တလက္ခဏာတဲ့မိမိအလိုအတိုင်းမဖြစ်သောအချင်းရာမိမိအလိုအတိုင်းမဖြစ်သောအချင်းရာအတ္တမဟုတ်ဘူးတဲ့အနတ္တလို့မှတ်သိရကြောင်းလက္ခဏာပဲတဲ့ အခုဘုန်းကြီးတို့ယောဂီများတရားရှုမှတ်နေတဲ့အခါမှာတခါတရံကြတော့လေပဲဒီချိန်ဟာငါထိုင်ကောင်းမဲ့အချိန်ပဲကိုယ်စိတ်ထဲကရှုလို့မှတ်လို့ကောင်းမဲ့အချိန်ပဲလို့ကိုကမျှော်လင့်ပြီးတော့ကြိုးစားပြီးတော့ထိုင်နေမဲ့ရှုမှတ်ပေးမဲ့အာယုံမမီပဲနဲ့စိတ်တွေပြန့်ကျဲပြီးတော့ရှုလို့မှတ်လို့မကောင်းတဲ့အခါမျိုးတွေရောမရှိပေဘူးလားတခါတရံကြတော့လေပဲဒီအချိန်ဟာအင်မတန်ကိုထိနာမိတဲ့ဝန်တတ်တဲ့အချိန် ဒီချိန်ကဝေဒနာတွေပြင်းထန်စွာပေါ်လာတဲ့ချိန်ဒီချိန်ကတော့ငါရှုမှတ်လို့ရမှာမဟုတ်ပါဘူးထိုင်လို့ရမှာမဟုတ်ပါဘူးလို့စိတ်ကဖြစ်နေဒါပေမဲ့လို့လည်းပဲတရားခွင်ကိုသေချာကြကြနတ်နတ်ထိုင်ပြီးတော့ရိုးရိုးသေးသေးရှုမှတ်လိုက်တော့လည်းပဲအာယုံမှတ်စိတ်မိပြီးတော့အဲ့ဒီမှာရှုမှတ်လို့ကောင်းတဲ့အခါမျိုးရောမရှိပေဘူးလားဟေးအဲ့လိုပဲဘုန်းကြီးတို့ယောဂီများလေအလိုအတိုင်းမဖြစ်ဘဲနဲ့သူသဘောတိုင်းသူဖြစ်နေတာကိုကမှတ်လို့ကောင်းမယ်တင်တဲ့အခါကျတော့လည်းကောင်းခြင်းမှကောင်းတယ် ကိုကမှတ်လို့မကောင်းနိုင်ပါဘူးလို့ထင်နေတဲ့အချိန်ကျတော့လည်းမှတ်လို့ကောင်းရင်ကောင်းနေတာပဲဒါအတ္တလားအနတ္တလားအစိုးရတာလားအစိုးမရတာလားအစိုးမရတာမိမိတို့ကကိုကိုကိုပိုင်ပါလေလို့ပြောနေကြတယ်ဟာမိမိကိုကိုမိမိပိုင်တယ်กว่าလို့ပဲဒီလိုပဲမထင်ကြပေဘူးလားဒါပေမဲ့လို့အခုကြည်စမ်းမအောင်ဒီခန္ဓာကိုယ်ကြီးမပိုင်ပုံကထိုင်ပြီးတော့တဏှာကြီးမလုံမရှားမရွှေမပြောင်းမဲနဲ့ငါထိုင်မယ်ဆိုပြီးတော့ထိုင်လိုက်တယ်ဒါပေမဲ့လို့လည်းပဲထိုင်လို့ရရလား ဟိုဘက်ပြောင်းရဒီဘက်ပြောင်းရဟိုလိုရွှေ့ရဒီလိုရွှေ့ရဆိုတာကိုပိုင်လို့လားမပိုင်လို့လားမပိုင်လို့ဖြစ်နေတာသူသဘောတိုင်သူဖောက်ပြန်တယ်လို့ဖြစ်နေတာနောက်ပြီးတော့မိမိစိတ်လေးကိုမိမိနိုင်ပါတယ်လို့ပြောနေကြတယ်ကိုယ်စိတ်ကိုနိုင်ပါတယ်ပိုင်ပြီးသားပါကိုယ်စိတ်ကိုနိုင်တာပဲပြောကြတယ်ဒါပေမဲ့အခုတရားခွင်မှာဝင်ပြီးတော့တရားလို့လုပ်ကြည့်တယ်ဓမ္မယုံထဲမှာမိမိကတခါလေငုတ်တုတ်ထိုင်ပြီးတော့ဒီမှာရှုမှတ်တဲ့အာယုံပေါ်မှာစိတ်လေးတရားကြိုးစားနေတယ်ဒီစိတ်လေးကရှုမှတ်တဲ့အာယုံပေါ်မှာနေသလားမနေဘူးလား ကိုထားတဲ့နေရာနေလို့မနေဘူးဆိုတာဟာပိုင်လို့လားမပိုင်လို့လားဒါအတ္တလားအနတ္တလားဒါကိုယ်အလိုတိုင်းဘာတစ်ခုမှမဖြစ်တာအနတ္တပဲဒါကြောင့်အလိုတိုင်းမဖြစ်တာဟာအနတ္တလက္ခဏာပါတဲ့ဒါလေးကိုဘုန်းကြီးတို့မှတ်တမ်းလေးတင်လိုက်မယ်အလိုအတိုင်းမဖြစ်တာကအနတ္တလက္ခဏာအလိုအတိုင်းမဖြစ်တာက အနတ္တလက္ခဏာသုအဲဒီလိုမိမိအလိုတိုင်းမဖြစ်တာကိုမိမိကရှုနေရင်သိရမယ်။ထိုင်ပြီးတော့ရှုနေစဉ်မှာဆိုရင်လည်းပဲထိုင်ရှုမှတ်နေစဉ်ကမှထိုင်ပြီးရှုမှတ်နေစဉ်မှာပဲဩကိုယ့်ရဲ့ခန္ဓာကိုယ်ကြီးဟာကိုပြည့်ချင်လို့ဘာမှမဖြစ်ပါလားဆိုတာကိုဉာဏ်နဲ့သိနေရတယ် မိမိရဲ့စိတ်နာတရားလေးဟာလေးပဲမိမိဖြစ်ချင်းတယ်လို့ဘာတစ်ခုမှမဖြစ်ပါလားဆိုတာညာထဲမှာသိရအဲ့လိုရှုမှတ်နေရှုမှတ်နေစဉ်အချိန်ကာလမှာမိမိအလိုအတိုင်းမဖြစ်တာတွေကိုမိမိကဒီဒီချာချာတွေ့ရပြီဆိုရင်ဒါအစိုးမရတယ်ငါကောင်မဟုတ်တဲ့အနတ္တနုပဒနာအနတ္တတရားပဲလို့ဉာဏ်နဲ့သိလိုက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအနတ္တနုပဒနာဉာဏ်ရတာပဲ။ဘာဉာဏ်ရတာပါလိမ့်မလဲဗျာ။ဒီအနတ္တနုပဒနာဉာဏ်ရတာပဲ။အခုမိမိတို့ ရှုမှတ်နေတဲ့ကာကလမှာအထူးအားဖြင့်တော့ဒီအနိစ္စလက္ခဏာအနိစ္စလက္ခဏာကိုပဲဉာဏ်ထဲမှာထင်အောင်ရှုဒီအနိစ္စလက္ခဏာကိုကောင်းကောင်းမြင်လာပြီကောင်းကောင်းကြီးထင်လာပြီဆိုရင် သူဉာဏ်အားပြည့်လာပြီဆိုရင်ဟိုဘက်ကဒုက္ခအနတ္တဉာဏ်နဲ့အစမပြတ်မထင်နိုင်မိဘူးလားဗျာဒီအစိုးမရတဲ့သဘောပုဂ္ဂိုလ်တ attva ငါမဟုတ်တဲ့သဘောအဲ့ဒီသဘောကိုတည်တည်ချာချာသိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒါအနတ္တနုပဒနာဉာဏ်ဖြစ်တော့တာပဲဒါကြောင့်ရှုမှတ်ဆင်းမှာ အလိုအတိုင်းမဖြစ်တာကိုတွေ့ရ၍အစိုးမရငါကောင်မဟုတ်ဟုသိတာကအနတ္တနုပဒနာဉာဏ်လို့ဒီလိုဆောင်ပုံလေးပေးထားတယ်ခင်ဆိုကြည့်မယ်ရှုမှတ်စေမှအလိုအတိုင်းမဖြစ်တာကိုတွေ့ရ၍အစိုးမရငါကောင်မဟုတ်ဟုသိတာကအနတ္တနုပဒနာဉာဏ် ရှုမှတ်စေမှအလိုအတိုင်းမဖြစ်တာကိုတွေ့ရ၍အစိုးမရငါကောင်မဟုတ်ဟုသိတာကအနတ္တ ानु ပတနာဉာဏ်ရှုမှတ်စေမှအလိုအတိုင်းမဖြစ်တာကိုတွေ့ရ၍အစိုးမရ ငါကောင်မဟုတ်ဟုသိတာကအနတ္တ అను ပဒနာဉာဏ် ပုဂ္ဂိုလ်ဟာဒီအာနိစ္စနုပဒနာညာဒုက္ခနုပဒနာညာအနတ္တနုပဒနာညာဒီလက္ခဏာရေးသုံးပါးကောင်းကောင်းကြီးဉာဏ်ထဲမှာထင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဝိပဿနာဉာဏ်ဖြစ်ပြီပညာဖြစ်ပြီလေဝိပဿနာဆိုတာအဲ့ဒီဉာဏ်မျိုးတွေဖြစ်တာသမထမှာဒီဉာဏ်မျိုးတွေရှိပါမလားဒီလိုရောမငြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောတွေသိနိုင်ပါမလားမသိနိုင်ဘူးသမထမှာဒီဉာဏ်တွေမရှိဘူး ဝိပဿနာတရားအားထုတ်တဲ့ပုဂ္ဂိုလ်များမှဝိပဿနာယောဂီများမှအဲ့ဒီဝိပဿနာယောဂီများမှလည်းပဲတမာတိတရားတွေတက်တန်အားကောင်းစွာရပြီးတော့ယခုပြောတဲ့ဥရိယဘယဖြစ်မှုနဲ့ပြက်မှုကိုသိတဲ့ဉာဏ်အဲ့ဒီဉာဏ်ရတဲ့ပုဂ္ဂိုလ်အနိစ္စ ानु ပဒနာဉာဏ်ရတော့တာပဲရုပ်တရားနာတရားတွေရဲ့အမြဲမပြတ်ဖြစ်ပြနေတဲ့သဘောသေးသေးချာချာရှုနေရင်မှတ်နေရင်ကနေပြီးတော့ဉာဏ်နဲ့သိသွားတာအဲ့လိုဖြစ်မှုပြက်မှုတွေကမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့ဒုက္ခသဘော ကိုယ်လိုတိုင်းမဖြစ်လို့သူသဘောတိုင်းသူဖြစ်နေလို့အစိုးမရတဲ့အနတ္တသဘောအဲဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာတွေကောင်းကောင်းကြီးဉာဏ်ထဲမှာထင်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဝိပဿနာဉာဏ်ဖြစ်ပြီဝိပဿနာစစ်စစ်ပဲဒါဝိပဿနာပဲဝိပဿနာဆိုတာအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာဒီအနိစ္စသဘောဒုက္ခသဘောအနတ္တသဘောဆိုတဲ့လက္ခဏာကြီးတွေမထင်နိုင်မိဘူးလားဗျာအဲဒီလိုအနိစ္စဒုက္ခအနတ္တလက္ခဏာတွေထင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဝိပဿနာဉာဏ်နဲ့ အစင်းစင်းရင့်ကျက်ပြည့်စုံပြီဆိုရင်ဆင်းရဲခတ်သိမ်းငြိမ်းတဲ့နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ပေဘူးလားဗျာအေးနိဗ္ဗာန်ကိုသာမျက်မှောက်ပြုတ်လိုက်ရပြီဆိုရင်ကတော့တစ်ချိန်တစ်ခါလောက်ပြုတ်လိုက်ရတာနဲ့တပြိုင်တည်းတည်းငရဲတရိษံပြိတ္တာအတုရကဲအပယ်လေးပါမလွတ်နိုင်ပေဘူးလားကဲဒါကြောင့်ဘုန်းကြီးတို့ယောဂီများဒီဝိပဿနာတရားပွားများအားထုတ်တဲ့ပုဂ္ဂိုလ်များမှာနိဗ္ဗာန်ထိအောင်မျက်မှောက်ပြုနိုင်တယ်။ဘယ်ထိအောင်မျက်မှောက်မျက်မှောက်ပြုနိုင်တယ်။ ဝိပဿနာတရားပွားများအားထုတ်တဲ့ပုဂ္ဂိုလ်ဟာဆင်းရဲမငြိမ်းနိုင်ပေဘူးလားဆင်းရဲငြိမ်းနိုင်တဲ့အကျိုးတရားတွေရနိုင်တယ်ဒါကြောင့်ဝိပဿနာဆိုတာဒီဉာဏ်လေးအစဉ်စဉ်ဖြစ်ရမယ်မမြဲတဲ့သဘောတွေသိတဲ့ဉာဏ်นี่ဆင်းရဲတဲ့သဘောသိတဲ့ဉာဏ်นี่အစိုးမရတဲ့သဘောသိတဲ့ဉာဏ်นี่အဲဒီကနေပြီးတော့ဉာဏ်นี่အဆင့်ဆင့်ရင့်ကျက်ပြည့်စုံလာပြီဆိုတဲ့အခါကလည်းကြတော့မှဟောအရိယာမဉ္ဇဉ်ပူညာဆက်ရောက်ပြီးတော့နိဗ္ဗာန်မျက်မှောက်ပြုသွားပြီ နိဗ္ဗာန်ကိုတစ်ချိန်တစ်ခါလောက်မြင်ရပြီဆိုရင်အပယ်ဆင်းရဲငြိမ့်ပြီ။ဘာငြိမ့်ပါလိမ့်မယ်။ကဲဘုန်းကြီးတို့ယောဂီများဝိပဿနာဆိုတာအဲ့ဒီလိုနိဗ္ဗာန်ထိအောင်မျက်မှောက်ပြုနိုင်တယ်။သမထတရားကဒီဆင်းရဲကြီးနဲ့နိဗ္ဗာန်ထိအောင်မျက်မှောက်ပြုနိုင်မှာမလား။ကဲဒါကြောင့်ဒီဆောင်ပုဒ်လေးဆိုဆိုပြီးတော့ဒီကနေ့တရားသိညာမယ်နော်။အနိစ္စမြင်လျင်ဒုက္ခထင်သည် ဒုက္ခထင်တော့အနတ္တမြင်သည်အနတ္တမြင်နိဗ္ဗာန်ကွင်ပြေဝင်ဆက်ရောက်သည်နိဗ္ဗာန်မြင်ကအပေမှမုတ်ချလွတ်မြောက်မည် အနိစ္စမြင်လျင်ဒုက္ခထင်သည်အနိစ္စမြင်ပြီဆိုရင်မမြင်တဲ့အနိစ္စလက္ခဏာကောင်းကောင်းမြင်ပြီဆိုရင်ဟိုဘက်ကယရအနိစ္စတဒုက္ခဆင်းရဲသဘောထင်တာပဲဒုက္ခမြင်ပြီဆိုရင်အဲ့ဒီဆင်းရဲတရားကိုအလိုမရှိဘူးမလိုမရှိပေမဲ့လို့လည်းပဲယုံနာရနေတဲ့အတွက်ကြောင့်ဒီဆင်းရဲတွေလာနေတာကိုယ်သဘောလားသူ့သဘောလားဟောအနတ္တရောမမြင်မိဘူးလားဒါကြောင့်အနိစ္စမြင်လျင် ဒုက္ခထင်သည်ဒုက္ခထင်တော့အနတ္တမြင်သည်အနတ္တမြင်နိဗ္ဗာန်ခွင်ပြေဝင်ဆက်ရောက်သည်နိဗ္ဗာန်မြင်ကအပေမှ မုတ်ချံလွတ်မြောက်မည်ဘုန်းကြီးနောက်တစ်ခေါက်ချပေးမယ်ဒီတစ်ခေါက်လေးကို မှတ်မှတ်သားသားလေးဆိုပြီးတော့ယောဂီများကနှစ်ခေါက်ပြန်ဆိုရမယ်အနိစ္စမြင်လျင်ဒုက္ခထင်သည်ဒုက္ခထင်တော့အနတ္တမြင်သည်အနတ္တမြင် နိဗ္ဗာန်ကွင်ပြေဝင်ဆက်ရောက်သည်နိဗ္ဗာန်မြင်ကအပေမှမုတ်ချလွတ်မြောက်မည်ကဲဆိုကြည့်ပါ ဘုန်းကြီးတို့ယောဂီများဒီဝိပဿနာဘာဝနာတရားတွေရှုမှတ်ပွားများအားထုတ်ခြင်းအပြင်အပယ်ဆင်းရဲတွေကမလွတ်နိုင်မလွတ်နိုင်ပေဘူးလားနိဗ္ဗာန်ကိုလည်းမျက်မှောက်ပြုနိုင်တယ်အရိယာမဉ္ဇဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီဆိုရင်မိမိတို့ဟာအပယ်ဆင်းရဲကမလွတ်ပေဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများဟာခုဝိပဿနာဆိုတာဝိပဿနာတရားကိုအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာ ဒီလက္ခဏာရေး၃ပါးညဉာဏ်ထဲမှာထင်းလို့ဒီညဉာဏ်နဲ့အစဉ်စဉ်ရင့်ကျက်ပြည့်စုံရင်မညံပူညာဆက်ရောက်နိဗ္ဗာန်ထိအောင်မျက်မှောက်ပြုနိုင်တယ်အပယ်ဆင်းရဲကရောမလွတ်နိုင်ပေဘူးလားဗျာဒါကြောင့်ဒီဝိပဿနာဘာဝနာတရားတွေကိုယနေ့ရှုပွားအထောက်ကြတဲ့ပုဂ္ဂိုလ်များဟာမိမိရဲ့ဒီယုံနာနှစ်ပါးပေါ်ကထင်ရှားတဲ့တရားတွေကို အမြဲမပြတ်ဒလဇတ်ရှုမှတ်ပွားများအထောက်ခြင်းအပြင်အနိစ္စသဘောဒုက္ခသဘောအနတ္တသဘောဆိုတဲ့ လက္ခဏာရေးတွေကိုဉာဏ်နဲ့ရှင်းရှင်းလင်းလင်းထင်မြင်ပြီးတော့ဝိပဿနာဉာဏ်ဤအစစ်စစ်ရင့်ကျက်ပြည့်စုံလို့အရိယာမေညာပူညာဆောက်ရောက်ပြီးတော့ဆင်းရဲခတ်သိမ်းငြိမ်းတဲ့နိဗ္ဗာန်မျက်မှောက်ပြုနိုင်ကြပါစေ။သာဓုကိအာလုံတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည် ယနေ့နာကြားရတဲ့ဝိပဿနာဘာဝနာဖြင့်ဘာဝနာတရားတွေကိုဝိပဿနာဘာဝနာတရားတွေကိုဆင်းရဲခတ်သိငြိမ့်တဲ့နိဗ္ဗာန်မျက်မှောက်ပြုသည့်တိုင်အောင်ကြင်ကြံပွားများအားထုတ်နိုင်ကြပြီလျင်ရွှေမင်းဝန်သာသနာရိပ်သာရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုဘုန်းကြီးနဲ့အတူတကွလက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့အမျိုးကောင်းသားမျိုးကောင်းသမီးများဖြစ်ကြပါစေ။